ဂန်ကြီး134အငယ်1မှ8ဤဒေလံအမျိုးယာကုပ်အနွယ်သည်ရိုင်းသောလူမျိုးနေရာအေဂုတုပြည်ကထွက်သွားသောအခါယူရာမျိုးသည်တန်ရှင်းရာဌာနတော်ဖြစ်၏ဤဒေလံအမျိုးသည်နိုင်ငံတော်ဖြစ်၏ပင်လေသည်မြည်၍ပြေးလေ၏ယော်ဒန်မြစ်လည်းနောက်သို့လှည့်လေ၏တောင်ကြီးတို့သည်တိုးကဲ့သို့၎င်းတောင်ငယ်တို့သည်တိုးတငယ်ကဲ့သို့၎င်းခုန်ကြ၏ အချင်းပင်လယ်တင်ပြေးသည်အကြောင်း အချင်းယော်ဒန်မြစ်တင်သည်နောက်သို့လှဲ့သည်အကြောင်းအချင်းတောင်ကြီးတို့တင်တို့သည်တိုးကဲ့သို့ခုန်ကြသည့်အကြောင်းအချင်းတောင်ငယ်တို့တင်တို့သည်တိုးတငယ်ကဲ့သို့ခုန်ကြသည့်အကြောင်းကားအပေတို့နီအိုမြေကြီးအရှင်ဤမျက်နာတော်ရှိယာကုပ်အမျိုးကိုးကွယ်သောဘုရားသခင်ဤမျက်နာတော်ရှိမှတုံလှုပ်လျက်နေလော့ဘုရားသခင်သည်ကြောက်ကိုရေကန် မီးကျောက်ကိုစမ်းရေတွင်းဖြစ်စေတော်မူသတည်း